ရေချောက်တယ်စကားမှာဒီပါယောဂီဥပဒါယောဂီဆောင်းကခြေစုပ်ခြေစကားခြေစုပ်ခြေဝါကြောင့်ဆောသွားတယ်ဒီအမြဲတမ်းသူရုပ်ရည်သမီးရတယ်ပဲသူခြေစားခြေဝါကြောင့်ပေါ်တယ်သူကြည့်ရတယ်ရှင်တင်ပြဆောက်ထားတာတွေခြားတော့ ကိုယ်တို့အများကြီးဝမ်းသာအကျဉ်းပြပါလေဒီနေရာကပြည့်ရပြည့်နေတာတော့ရှိပိုင်းသူတို့တွေသတ္တရာဒီနေရာဌာနမှာရောက်ပြီးရှင်းနေလာရောက်ပြီးတော့အရှင်ကြီးတွေနဲ့ဟောလေတရားအဆူချီးရပုံလေးကိုဘုရားပြန်ပါတော့ တုတ်စားဖို့ပါပဲသတိဉာဏ်တုတ်ကြပြီးတော့ဟာတန်းလေးပေါ့ယောဂီရဲ့ခွဲခွဲဝင်ကြီးဟာမာတန်းလေးတစ်ခုပေါ့ဒီမာတန်းလေးကလည်းပဲလုံးလုံးရှင်ပါပဲစိတ်ချကြည့်ရှိပါတယ်ဒီလိုမျိုးဆိုင်လိုက်ဆရာကြီးကိုယ်လည်း ဆိုလူတရားအထုလို့ရှင်းလို့ရှိပါပြီဆိုရင်အဲဒီယောဂီတွေကိုတစ်သမုမမြင်နိုင်တော့အဘော်တွေအားလုံးလေးတွေပြေတော်မူခဲ့ပါရဲ့ဒီအရှင်လာပြကိုလည်းပဲလေးစားတဲ့အနေဒီတော့ယောဂီများလည်းအတုပြောဖြစ်ဖို့ရစီထုံးရပါလိမ့်ဒီပါရလေးတွေပါလိမ့် အဲ့ဒါလေးကိုယ်အလဲငယ်ဆိုဘုရားပြအောင်ဆိုပါမယ်အခုလိုလူငယ်ကလာရောက်ပြီးတော့အထုကြတဲ့ယောဂီများစိတ်တိုင်းရပါလိအထုနေဖို့ရတဲ့သောသောရရာအာရိပ္ပယေနေရာထိုင်မှုဝိသော ကျမ်းမာရေးအတွက်ပေါ့လေရှင်ဝတ္တာကြီးပြုလာတာလေးတွေထိုက်တယ်လို့လားလည်းပြီးတော့ပေါ့ကျေးဇူးပြုနိုင်ရလည်းပဲဒီလိုဆိုရည်ဆက်ကြမဟုတ်ပါဘူးဒီလိုဒီပါကတရားဝင်များတာပါလေဒီရဌာနမှာ သွားတာလေးသိတော်တာလေးဒီချက်လွန်လာတယ်ပြီးတော့ဆဝဲတော့ကလေးလည်းပဲသူတို့ဖြစ်ကြပါတယ်ဒီအဆိုင်ကြီးတွေလည်းပဲသူတို့ကိုလေးဆောက်ပြကြပါတယ်ပြီးတော့ဒီသိရနေရာကအဆောက်အဦတွေဒါတွေလည်းပဲသူတို့ဖန်တီးပေးကြပါတယ် ကျမ်းမာရေးအတွက်ကလည်းပဲလုံလုံလောက်လောက်မဟုတ်ပြင်မယ်လို့ထိုက်တယ်များအကူကြီးရအောင်ဆိုပြီးတော့ကျမ်းမာရေးအတွက်ကလည်းပဲအကူကြီးပေးကြပါတယ်ဒီလိုဘုန်းကြီးတို့ကအကူကြီးပေးနေတာလည်းပဲကံကြီးသူတွေကသွားကြလေးတွေသူလူစားလို့ပါပဲသဝတ္တဘွေရအဆောက်အဦတွေ ပြီးတော့အောင်ကောင်းအောင်ကစာဝေဒာတွေသမ္မာရေးတွေလည်းသုဝတ္တစာရောတွေလည်းရှားကြဖျားလို့ဆိုလိုရဟာလေးရောတွေဒါလေးလိုအပ်တာပဲသိနာပဲဆိုရင်အသိစိတ်ကအပြည့်နဲ့ကိုယ်ကြီးထားရလို့ပါပဲ။ဒါရောက်ပြီးတော့အထုတဲ့ယောဂီပုဂ္ဂိုလ်ကြီးကိုယ်ကပဲ စီလာတော့ဘာဝနာတော့မဟုတ်ဘဲနဲ့ဟောဒီသာလကုသိုလ်ကြီးတာတွေလည်းပဲမလဲပါဘူးအဲဒီလိုကံကြီးသူများရဲ့အခုကြီးအဲရှုမှုပေါ်လေဉာဏ်ကြီးသူများရဲ့ခုမှုရှုမှုနဲ့ခုမှုပေါင်းစပ်ရတဲ့အခါကျတော့ဒီလိုကလာရောက်ပြီးအတုတဲ့ယောဂီတွေရော ဒီဘက်ကလာရောက်ပြီးအထုတ်တဲ့ယောဂီတွေရောသူတို့လူတိုင်းနဲ့ပြည့်တော်တာလေးကိုထိတ်တန်ကြဖြည့်ဆွမ်းတာကိုဖြည့်ဆွမ်းနိုင်တာကိုပဲဘုန်းကြီးတို့ရှိလို့ဝတ်တာနေပါလေသူတို့လိုအပ်တာလေးကိုဖျားလို့ဆိုကုညာရဲ့အတွက်ကျေးဇူးရှိရပါပြီလေလို့ ဆိုလိုကိုကိုကိုတွေပေါ်မှာပေါ့လေကောင်းကြီးဖြေရလာပြီးတော့ပြစ်တာလည်းပို့နေပါလားဆိုးဆိုးကိုဆွဲပြီးတော့ရှိနေဆိုရင်ဒီကဆွေးနွေးကြတဲ့ဒီဘက်ကဆွေးနွေးရပြီးများနေရဖြစ်ရပါတယ် ဆိုနိုင်ငံတကာကအထုတဲ့ပုဂ္ဂိုလ်များဟာရှင်ကကိုကြည့်ကြတာကိုကြည့်တုံပြီးတော့စိတ်သက်ခွန်ကိုအတိမှတိုးကြည့်ရတာအတွက်တော့မဟုတ်ဘူးဒါနဲ့ပုဂ္ဂိုလ်တွေလည်းသူတို့များများပြုပါပါလားဆက်ပါလိမ့်အချက်ချမိပါတယ်ဘုရားမြတ်စွာဘုရားရဲ့အတိုင်းဒါနကုသိုလ်လည်းပြုရမယ် အခြေခံကိုကြည့်ပြီးလည်းပြည့်စုံရမယ်စိတ်တော်ကအပြည့်နဲ့တိုးကျနေတဲ့အဆုံးနဲ့ဘာဝနာတရားတွေလည်းအထောက်ရမယ်ဆိုရဲမှာတော့လည်းတော့ကြိုက်ပြီးတော့ဆွမ်းဆိုင်တရားမိမိတို့စုဆောင်ထားတဲ့ဒီကြည့်တွေကဘာလဲကိုဌာနကုသိုလ်တွေကျူးတာရုပ်ကြီးချမ်းသာကြပါစေဆိုတော့ ကာယတော်တွေလုံးလုံးလုံးရရှိပြီးတော့ဝိချမ်းသာကြပါစေကြပါလို့ပြတာလည်းပါပါတယ်အလူလည်းပြုလုပ်ပြီးဆိုလို့ရှိရင်လူပါပုဂ္ဂိုလ်တွေလိုရဖြစ်စီရလို့ရှိရင်ချမ်းသာသွားတာပဲအဲဒီလိုသဘောမျိုးနဲ့ပေါ်လေဒီမှာလိုတာတွေသောက်ဝယ်လို့ရှိသောက်ဝယ်တောက်ဝယ်လို့ရှိသောက်ဝယ်ဒီရလို့ရှိရင်နေရာပေါ့ သိပစ္စည်းဆိုလို့ရှိရင်သိပစ္စည်းအခြားခြားဖြစ်အပ်လို့ဆိုလို့ဟာလေးတွေကိုလည်းဒီမှာဖြစ်သွားပြီတာဟာဆက်ရောက်ပြီးတော့အထုကြတဲ့ရောက်ချင်ရလူရလေးတွေသိနာလေးတွေရပြီဆိုရင်ချမ်းသာလာတယ်ချမ်းသာပါစေဆိုတဲ့သဘောနဲ့ဆိုဒါနရဲ့အကျိုးကိုအကျိုးသက်သက် တကူကောင်းတာဖြစ်ကြတယ်လို့ပြီးတော့ဒီဌာနဟာဝိညာဉ်တဲ့ဌာနလည်းပြည့်စုံတာိတ္တရှိရှိပြီးတော့ဗောဒီသာနာကုသိုလ်ပြုခံရတော့စိတ္တတွေကအားကောင်းလာတယ်။ဒါနဲ့ကပြေးတဲ့စိတ္တအားကောင်းလာပြီဆိုလို့ရှိရင်ဒီသာရုကဆက်ဆံရေးတွေမှာ သိခံမှုတွေအကောင်းလာတတ်တယ်ဆိုတော့ခွင့်မှုတွေလည်းဒါတွေလည်းအကောင်းလာတတ်တယ်ကိုယ်ရဲ့ဆုံးတွေလည်းပဲအကောင်းလာတတ်တယ်နိလာခံမှုတွေလည်းအကောင်းလာတတ်တယ်ဘယ်လိုလဲဆိုတော့ဒါနပြုတဲ့အခါမှာမေတ္တာကရှိတော့ရှိရှိတော့အများချမ်းသာရေးကို ကြည့်ချက်သူအဲ့ဒါကြီးအားကောင်းလာပြီဆိုလို့ရှိရင်ဒီခန္ဓာမရှိခုံးလို့နိုင်တာမရှိကိုယ်ရိုးမစွန့်နိုင်တာမရှိသူ့နိုင်နိုင်မခန္ဓာလည်းမရှိဘူးသရဝိတရားတွေလောက်ပိုင်းအတန်းစီတော့ပါလာတယ်ဟောတော့ရှင်းလာမှုလည်းပါလာတယ်ဒီမှာလည်းလာပြီးအထုတဲ့ယောဂီများစာရေးတော်ရေးနဲ့ပတ်သက်ပြီးတော့ ချွတ်တယ်ပြီးဆူဆူရရှိကြပါခြင်းလေချွတ်တယ်ကဖြစ်နေတဲ့ဆင်းရဲကိုပယ်ရှားလို့ရဲ့ကျင့်နာဖို့ကိန်းတော်လည်းပါတယ်ရှိမနဲ့မေတ္တာထားတော့မုန်းတိတဲ့ဒေါသဖြစ်နေလို့ရှိမသနာတော့ဖြစ်တဲ့ဒေါသလည်းဖြစ်တော်တယ်ထိတ်ခေါင်းတာပဲ မဘောလို့ကောင်းတဲ့ပြီးကောင်းရတဲ့ဆိုရပြီးဆိုရတဲ့ဆိုတဲ့အရှိကအသိစိတ်ဓာတ်ကြီးရရှိတော့ရှိခါတော့အဒီသိစိတ်ဓာတ်ကြီးနဲ့ပေါင်းစပ်ပြီးတော့ပြည့်လိုက်မယ်ဆိုလို့ရှိရင်သိကိုဒီကနာဟာတိုင်ရှင်းပြီးတော့ဘောလေးဉာဏ်တဲ့ဌာနဖြစ်တော်တော့ဗျာသိလိုဌာနမျိုးလည်းပဲဒီဟာယောဂီအဆောက်ပြီးတော့အထုတ်ကြတဲ့ပုဂ္ဂိုလ်ဟာ ရှိနိုင်ကြပါလေဓမ္မအတွက်အခွင့်အရေးကြီးကြီးများများရပါပါလေစိတ်လုံးများရတဲ့အတွက်ဌာနရဲ့အရှင်ဝါဒီကုဘမှာပဲရှိရကုန်လည်းပြည့်စုံပြီးတော့နောက်နောက်ဖြစ်ရမယ့်ဘဝဒီမှာလည်းပဲသူတော်ကိုဘဝတည်းစီဖြစ်ဆောင်တဲ့စေတနာကတတ်တော့ စောက်လေးဖြေတယ်ပြီးတော့မျက်နှာမငယ်ဘူးတဲ့အဲဒီမျက်နှာမငယ်တဲ့အကျိုးတွေရမှာပါဒီလိုသူရှိတဲ့သူသားကိုရမှာလည်းပဲဌာနကိုမပြောတတ်လိုက်တဲ့ကိုယ်ကျိုးလေးကိုပြောဒီလိုဆင့်တာကြည့်ကြည့်ပြီးတော့သမုဒ္ဒေဒါနဖြစ်နေတော့ ရှင်ရုပ်ရတဲ့ဆန္ဒတွေဖြစ်ပါရဲ့ဒီလိုကြီးဆန္ဒရလို့ရတဲ့အတုတဲ့ပုဂ္ဂိုလ်ရဲ့အခုဒီကြီးဒီကိုယ်ရလည်းပဲဒီလိုဆန္ဒရဖို့ရအတွက်ပေါ်နေအခုဒီကြီးတဲ့ဆန္ဒဆိုတော့ရှင်ရုပ်ကိုရှိနေပါလားပဇောဘလတဲ့ကိုယ်ရိုးမပါတဲ့သာမိတ္တကုဏ္ဍဆံရပါတဲ့ဌာန ရှိရှိရှိကိုယ်ကိုဖြစ်နိုင်တဲ့ပရိသတ်တော်ရှင်ပုဂ္ဂိုလ်ဆံရှင်ပါရခန္ဓာဖြစ်နေတော့ကိုယ်စီပြန်လမ်းကြောင်းကြီးပို့ပြီးပွင့်တော်တယ်။ဘာဖြစ်လဲဆိုတော့ဓမ္မပစ္စည်းကာလကအစိုးရရဲ့တကူဝန်ဆံပြစ်တာနဲ့မုံတူမှုရစ်ဆက်မှု မသိတတ်ဖို့ပေါ်လေးဒါရီရဆင်းနေတော့အရှိကံကိုကြီးစီလာထိန်းချုပ်ဖို့ရာအတွက်လေလေလေးဖြစ်သွားတယ်အဲ့ဒီလိုဒါနမျိုးဟာဘုရားမြတ်စွာဘုရားစိတ်ချက်တာကဘယ်လိုလဲလက်ခံရဒါနပါလဲအဲ့ဒီဒါနအနေပြီးတော့အရှိကံကိုကြီးတရားဘာဝတိကအကုဏ္ဏ၆တိရ၈ပါးတိလာပါ စိတ်ဓာတ်တွေကလည်းလွယ်လွယ်နဲ့ရှင်းဆိုင်တော့ကိုယ်မှုနှောက်မှုဟွန်းကိုယ်ရုံးစေမှုနှုတ်ရုံးစေမှုဟွန်းကိုယ်ဆက်တဲ့အခြေစိုးမှုဆက်တဲ့အခြေစိုးတွေဟောဒီအဲ့ဒါဒီပုံမှာလည်းအချက်ချက်ဝင်ပြီးတော့ထိမ့်နိုင်လာတယ်ထိမ့်နေတော့ကိုယ်မှုလေးတွေ ရှင်ဆယ်သွားတယ်သူတို့ကလည်းပဲတော်ချယ်ကြီးနဲ့မထိကြရဘူးကောင်းဆောက်ဆောက်ဖြစ်သွားတယ်ဒါနဲ့ကသူတို့ကလိုရည်ကြီးရချမ်းသာရုံပဲဖြစ်တယ်ဒီကနေ့ကိုယ်ကိုယ်ကိုသင်ကြည့်တဲ့သဘောကိုမသိရအောင်ပေါ်ဒီကောင်းဆောက်ဆောက်တာအဲ့ဒါကိုကောင်းတယ် ဒါရင်းပြုမှုကလည်းလည်းဝိတ္တကိညာထားတော့ကိုယ်ရည်တရားရှိနေရင်သူတရားနဲ့ပါဠိလိုဆိုလို့ရှိရင်ဒီတစ်ပါးကိုသာနာစိတ်နဲ့ကိုယ်ရည်တရားနဲ့ပါလိအချစ်တရားကိုသိသိအောင်ပြအောင်လို့ကာကွယ်ဆောက်ရှောက်တယ်။အဲဒီကာကွယ်ဆောက်ရှောက်ခြင်းဖြင့်ကိုယ့်ကိုယ်ကိုလည်းပဲဒီမှာပြောမှဒီမဖြစ်အောင်ထုတ်ချုပ်ပြီးသားဖြစ်သွားတယ်။ တစ်ချက်ကိုတစ်ချက်ပြန်အရှက်ချောရကိုမမရအောင်ထိထုတ်တော့သူဘာကိုလည်းမသိချင်အောင်ခဝေကြောက်ကြောက်ပြီးသားပြည့်သူဘာကိုတဏှာချင်တာတဏှာပြီးတော့ကိုကြီးကတရားနဲ့သူဘာမသိအောင်ခဝေဆောက်ကြောက်ခြင်းပြည့်ကိုယ်ကိုယ်ကိုလည်းမမှားရအောင်ထိထုတ်ပြီးသားဖြစ်သွားတာတစ်ချက်ကိုတစ်ချက်ပြပေါ်တယ် do it a closer ဝေမလိုက် အဲ့ဒီလိုသီလတွေလည်းလွယ်လွယ်နဲ့ထူးနိုင်တော့တာပေါ့လေသီလကုသိုလ်တွေအများကြီးပါတော့ပါတယ်ကိုမှုအကျိုးဆိုးတွေကိုတာရီတာရီဆောင်မလို့ဆိုတော့ဝန်ခံခြင်းနဲ့ကိုယ်ခံထားတဲ့အတိုင်းဖြည်းဖြည်းနိုင်လို့ရှိရင်ကိုယ်စုမျိုးဟာအကျိုးကျဆန်ရှိတာပဲ ဒီစိတ်ညဉ့်ညံ့နေတာပဲဒီစိတ်ဟိတ်တဲ့ကောင်းနေတာပဲအခုကကိုယ်ရဆုပ်ပဲဆရာကတတ်နေတယ်စိတ်ကိုယ်မသိနိုင်ဘူးစိတ်နဲ့တော့မရှိဘူးရအောင်လို့အခုလိုဖြစ်တိုင်းကရှိသေးဘူးဆောင်းလို့စဉ်းစားကြတဲ့အတိုင်းကိုယ်ရဆုပ်ပြီးတော့လည်းပေါ်တဲ့အာရုံလေးကို ရှင်းရရဆုံးရစွာရှိပြီးတော့စိတ်ဆူရှင်းရအောင်ကိုယ်ရအားစိတ်တယ်ရှင်းတာလည်းတိုက်ပြီးတယ်ဒီလိုရှိတဲ့အောင်မှာတတိလေးကကလာဆွေးညက်ကြီးလာတယ်လေဘယ်မှမပြေးမပြတ်တော့ဘူးဒီထဲမှာဆိတ်ဆိတ်ချတော့တယ်လေဒီခါမှာကုသကလည်းကပယ်လာတယ်စိတ်ရှင်ရောင်းရောင်ကဝတ္တရာ စိတ်ကလည်းပြန်ကျင်းသွားတော့ရုပ်ရမခတ်တော့ဘူးအဲဒီလိုဆိုကလေးတွေတစ်ခုတစ်ခုတိုင်းရှိပြီးတော့တွားနေပြီဆိုလို့ရှိရင်စိတ်ချမ်းသာတော့မှဖတ်ချင်ကြတဲ့စိတ်ကာထုစတဲ့ဘောလေးဒီလိုဆိုဝိသုစေတိတဲ့စိတ်စရရင်ရှိတော့စိတ်ပါလုံးနေတယ်ဘာကောင်းတာပေါ့ အဲဒီလိုကုသိုလ်ကြီးတွေလည်းခုယောဂီတွေလာပြီးတော့အထောက်ချတာရကြပါလေကိုယ်စိတ်ကိုမကွေးကောင်းလာလို့ရှင်နေလို့ရှိရင်အပ္ပကရှင်ရှင်ကြည်တာလေးတွေရှိတော့မှာစိတ်ကလေးကြီးရှိနေတာမိညာကြီးတာရှင်းရှင်းနေတာစိတ်ကလေးကပြည့်တဲ့ချက်ကောင်းလေးကိုသိပြီးလို့ချင်း ကိုသိချင်တာပဲဒါလေးဆရာကြီးကခုမှအထောက်အကူဒီလိုဖြစ်ရတာဆိုတာပေါ့လေတကယ်လို့မင်းဆိုင်လာအောင်ပေါ့လေအဲဒီခုတူတူတွေဒီမှာရသွားကြတာဒီကမှတစ်ခုဆက်ပြီးတော့အထုတ်ရှင်ကဘောလို့သိချင်စီလင်းပြီးတော့ဒီအကျိုးအရတဲ့အခါ ပရိညာသုံးရခြင်းယုံနာမျိုးပိုက်ချတယ်တကယ်ရှိကိုပန်းချကြည့်လိုက်လို့ရှိရင်ရှိကိုအမှန်တမ်းမမြင်တော့မရှိတာလေးထည့်ပြီးတော့အဆိုးကြီးရတယ်ပေါ့လေဆိုတော့ဒီလိုခင်သွားတယ်ဒီဝါထဆိုတဲ့ဒါလေးခင်သွားတယ် စိုင်းနဲ့အကျိုးဆက်ဆက်ပြီးတော့ဖြစ်ပုံကြည့်ရင်စိုင်းနဲ့ဖြစ်ဖြစ်ဆိုတဲ့မဟုတ်တဲ့အစွဲကံကြီးကိုရှင်းသွားပြီးတော့သူ့ကြောင့်နဲ့သူ့ကိုဆက်ဆက်ဖြစ်လို့ဆက်ပြီးတော့ကြည့်ရလို့ရှိရင်လည်းအဆိုင်နဲ့စမ်းမမဆိုင်တဲ့ချိုးတွေဝင်ပြီးတော့မဖြစ်ဘူးဆိုတာပေါ့လေသူ့ကြောင့်နဲ့သူ့ကိုဘုရားဖြစ်နေပုံလေးသိရပြီဆိုလို့ရှိရင်ဘုရားအဲ့ဒီလိုမကြည့်တော့ ပန်ရှိရှိမဟာဇမကြီးဖြစ်ရတယ်ရှိမဟာဇမအဆွဲလည်းပြုတ်ကြရတယ်ဒီကလေးဆိုင်ချင်းနဲ့ချီလင်းစိတ်ရှိလို့ရှိရင်မြဲတာပြီးတော့မြဲတယ်ဆိုတဲ့အဆွဲရှိရတာပြီးတော့ကောင်းကြချမ်းသာရဆိုတဲ့အဆွဲဒီလိုလေးတူဖြစ်ပေါ်လေးတွေပေါ့လေဓမ္မလိုင်းကောင်းတွေကြွားတယ်ပေါ့ကြည့်လို့ရှိရင် အနတ္တအတ္တအစွဲပေါ်ပြီးအစွဲတွေတစ်ခုချင်းချစ်ချစ်ဆိုပြီးတော့သွားတာပဲဒီဘက်ကဉာဏ်ဉာဏ်ရင်းจิตတာနဲ့အမျှရောဒီဘက်ကဉာဏ်ကဖြစ်လို့ဖြစ်ဖြစ်ရှိအစွဲတွေတစ်ခုချင်းချစ်ချစ်ဆိုပြီးတော့သွားတာဒီဘက်ကဉာဏ်ရင်းရင်းချင်းချင်းจิตတာပြီးဆိုလို့ရှိရင်ရှင်းတာနိဗ္ဗာန်ကိုဟောလေမျက်မှောက်ပြုကြည့်လိုက်တော့တာပဲအဲဒါအဆိုးဆုံးအစွဲကြီး ဒီဘာကိုသတ္တပတိလိမ့်ညာနဲ့ရုံမောက်ပြီးတဲ့ရှားဆိုင်တော့ဘာမှမရှိတော့ဘူးအဒီဆိုင်ဖြောင့်သွားတော့ဘာပဲလို့အဒီကြီးအဲဒီကြီးရနိုင်တော့ကိုတတိခန္ဓာရောက်ဝင်သူလျှောက်ခကြတာဒေါသဘာဝနာကုသိုလ်တွေရောဝိရဒနာဘာဝနာကုသိုလ်တွေရောဘာဝနာကုသိုလ်တွေသူတို့တော်တော်လေးဆုံးရောက်အောင်ပေါ်ပြီး အထောက်လို့ရရှိသွားကြပါလေ။ဒီကတည်းကရှိပုံကတတ်တာဖြစ်သွားပြီဆိုတော့ဒီမြတ်စွာဒီဖြစ်ပြီးကြတဲ့ဆိုရတဲ့အတိုင်းပါလေ။ဒီအားထုတ်လို့ရှိရင်ကိုကြည့်ကြတယ်ပြည့်စုံပြီးတော့ကိုယ်တို့ဆူရတဲ့ပုံမှာအမြင့်ပြရှိမှတော့စိတ်တည်းပါဆူဆူရှိနေပြီးတော့ စိတ်ဉာဏ်တွေကတစ်ဆင့်ဆင့်တိုးလာတာပဲဒီကျက်ကျူးရတဲ့အပိုင်းရောက်သွားပြီဆိုလို့ရှိရင်ဒီတရားမှဒီတရားကလားသိသွားတော့လှုပ်ရှားမှုတွေဟာသိပြီးတော့တိုးတက်လာတာပဲကြီးလာတာထွာလာတာများလာတာအားကောင်းလာတာပဲဒီလိုအားကောင်းတဲ့ပုဂ္ဂိုလ်ဟာဘုလိုတရားလို့လုပ်နေတဲ့ တိုင်းဝိုင်းတွေကိုလည်းပဲပါရီလိုသလဲပါရီကြည့်တယ်ဆိုတော့အဲ့ဒီဖြစ်ကောင်းကောင်းနားလည်ပြီးတော့ဆွမ်းခံရအခုကြီးပံ့ပိုးတာပဲအခြားအခြားအခုကြီးပံ့ပိုးကြဒီလိုလည်းအဲ့ဒါကြီးဖြစ်စီတော့ဆွမ်းခံရဆိုပံ့ပိုးကြတာပါပဲဘုရားလက်ထက်တော်ကာလကဓမ္မတွေလည်းပဲဒီလိုသက်သာရဆံအောင်ပါ တရားထုတ်ပြီးကြီးတွေယူပြီးတော့အာထုတ်တဲ့အခါမှာအဲဒီတရားတွေတော်လေးနားနဲ့ပြည့်စုံပါပြီဆိုလို့ရှိရင်တတတရားတွေသိဖြစ်တာဒီလိုလည်းအာထုတ်လို့တဲ့ပုဂ္ဂိုလ်အာထုတ်ရတဲ့ပုဂ္ဂိုလ်ဘာတွေလိုတယ်ဘာတွေကသိတော်တဲ့သဘောလေး လိုအပ်ချက်နဲ့သိတော်ချက်အလုံးစုံသလိုနားလည်ကြတယ်။နားလည်ပြီးတော့လိုတာဖြစ်သင်တာဆက်ဒီလိုတရားထုတဲ့ပုဂ္ဂိုလ်တွေကလိုတာတွေရတယ်ဆိုတော့သိချမ်းသာတာပေါ့။ဒီလိုတာတွေရတယ်ဆိုရင်သိချမ်းသာတာပေါ့။လိုတာလည်းဖြစ်သင်တာလည်းဖြစ်ပြီးဆိုလို့ရှိရင်အလုံးကိုသိချမ်းကြဖြစ်ပြီးတော့ သူ့ရဲ့တရားတွေလည်းပဲချမ်းသာတာအားထုတ်နေတာဟောဒီတရားလည်းအားထုတ်တဲ့ပုဂ္ဂိုလ်ဟာတရားတော်ကြီးကြည့်နေသွားပြီဆိုရှင်အတ္တရိဒကိုယ်အစည်းအဝေးအထုတ်သစ္စာမဟုတ်ပဲနဲ့ပရဟိတဆိုတာဘာလဲသူ့ရဲ့အချိုးစည်းဝါဖြစ်တော့ပြီးတော့တာပါပဲဆွေတုံးအချိုးစည်းဝါ ဆောင်ရွက်ဆိုင်တဲ့ပုဂ္ဂိုလ်တွေရှိတော့တာဒီရောဒီရောပိုင်းမှာလည်းပဲကျေသေးတဲ့ပုဂ္ဂိုလ်တွေယူသေးတဲ့စေတသိက်နဲ့ပုံစံလေးစားတဲ့အပ္ပဆိုင်ရာကုသိုလ်ဆိုတာလည်းပါတယ်။ရှင်းတယ်ကကိုယ်နဲ့နှုတ်နဲ့စိတ်နဲ့ဒီရောအပူကြီးတဲ့ဝေယဝိဇ္ဇကုသိုလ်တွေလည်းပါတယ်။ ဒီကုသိုလ်ဝေစုကိုလည်းပဲအရင်တိုင်းဆိုတော့အမြပေးနေရတယ်။ဒီလိုရဲ့ကုသိုလ်တွေကိုလည်းပဲတာတုခေါ်ရတယ်။ဒီစဉ်လည်းပဲလုံဝင်နဲ့ဆက်တဲ့တရားကြီးကြားနာရတယ်။ကိုယ်လည်းသိတာတည်းများသူများကူရတယ်။ဒီလိုမကူဘူးကြအောင်တော့ဒီတရားမျိုးကိုယ်ကသိရှိတာလို့ဆိုရင် သူတို့ကိုတိုက်တွန်းမယ်ဆိုတာပေါ့သူတို့ကိုအားထုတ်စေမယ်ဆိုတာပေါ့ဒီလိုစေတနာတရားဖြစ်ပြီးတော့အစီအစဉ်ရှိလာပြီဆိုလို့ရှိရင်အယူဆရတယ်ဖြောင့်မှန်လာတယ်အဲ့ဒါကြီးအကုန်လုံးဆံရည်မျိုးလေးပါလာတာပဲဒီမှာတည်းအဲ့ဒါကြီးကိုတော့ပုံညကရိယာဝတ္ထုလို့ခေါ်တယ် အဲဒီစကားသုံးလို့ဆက်ထားပါတယ်အဲဒီသုံးရင်းကပုံရတဲ့အခါကတော့အခုလိုဒါနသီလဘာဝနာကုသိုလ်ကုသိုလ်ရဲ့ပုံရရှိရကုသိုလ်ရှိရဘာဖြစ်စေလို့နေလိုက်ကြလိုက်နေလိုက်ဆက်လိုက်ဖြစ်ရဖြစ်လိုက်တော့ဘဝဖြစ်ဒီဘဝဖြစ်စေလို့အဲ့ဒါတွေကိုတိုက်ရှိစေတယ် ဒီကိစ္စပါကြည့်ဖြစ်အောင်ဟုတ်တန်းချောင်းမပြုတ်လောက်တာကိုအရှင်းဖြူကြည့်ပြီးတော့ချက်တန်းချောင်းပြုတ်လောက်တဲ့လို့အတိတ်ရပါတယ်ဒီလိုအဲ့ဒါကိုတော်တော်လေးကြည့်တော့အထောက်ထားလို့ဆိုလို့ရှိရင်တဏ္ဍာကသောက်နေကြည့်လျောင်းပြုလို့တော့မျက်နှာလည်းရအောင်ဖြည့်ပေးတယ်ဒီကကဒီဆန်းနဲ့ဆန်းတာမကိုရမကြောက်ရအောင် ကိုယ်ရင်တိုင်းသူ့ရင်တိုင်းမှုတွေလည်းပဲကျင်းအောင်ကိုယ်ကျိုးမှုကျိုးလည်းမပြတ်ပြရအောင်ဖြည့်ပြည့်တယ်သူကတော့တမန်ရတော့စိတ်ကိုရောရောမခရအောင်ကျင်းအောင်ပေါ့လေသူကဖြည့်ပြည့်တယ်သူလေးတွေဉာဏ်ဝိပဿနာပညာကတော့ငါကမဟုတ်တာဒီဆွဲလန်းထားတဲ့ဟာဒီအကြည့်လေးတွေတစ်ခုနဲ့တစ်ခုနဲ့ ညှိညှိပြီးတော့ထွက်သွားတဲ့အခါမှာအဲ့ဒီအစွဲကြီးချုပ်ပြီးတော့ဗောလေအယူဖြောက်မှတ်တဲ့အယူရောဗောလေကိုယ်ကလမ်းကြောင်းဖြောက်မှတ်မှသွားတဲ့အယူဆိုင်အဲ့ဒါလေးကိုကပြုလုပ်ပြီးတတ်တယ်ဖြည့်ပြီးတတ်တယ်ဗောလေအဲ့တော့ဒီတရားတွေဟာဘုရားတဏ္ဍာမှာကျုပ်ထိတ်တဲ့တရားတွေလိုရတဲ့တရားတွေ ဆုံးရမယ့်အရာတွေဖြစ်တဲ့ဒီလိုကိုကိရိယာလို့ခေါ်ရတယ်။ပေါင်းလိုက်တော့ဘုံရကိရိယာတဲ့။လုံးထက်ကိုသိရတဲ့သူလုံးကြီးဆိုလို့ရှိရင်ဝတ္ထုဆိုတာကဝတ္ထုဆိုတာကတရားအကြောင်းပါဘာတရားအကြောင်းလဲ။ချမ်းသာသူသုခဝိသေသလို့ခေါ်ရတယ်။ချမ်းသာသူတို့ရဲ့တရားအကြောင်း ဖြစ်ဖို့ရကြောင်းပဲအလုံးပေါင်းတဲ့အခါကျတော့ဘုံရကရိယာဝတ္ထုဒီရဲ့ဘဝဖြစ်စုကိုဖြစ်စေတန်ရှင်းစေပြီးတော့ဆွဲချက်တွေကိုဖြစ်စုဖြစ်ဆုံးပြီးတဲ့အတွက်တကယ်လုံးထိုက်တာမို့လို့ဥဒိတေဟာလုပ်ပြီးဆိုလို့ရှိရင်ခုနပြောခဲ့တဲ့ဆန္ဒတူတူဖြစ်ဖြစ်ရကြောင်း ဆိုတာလေးတွေအမှန်ကောင်းတယ်မြတ်စွာဘုရားသုံးထားတဲ့တရားလေးတွေပါပဲအခုယောဂီအဲဒီစကလုံးရဲ့အခြေအနေကိုလက်ရှိရှင်းသုံးခြင်းဖြင့်ပေါ်ထားတာဘယ်လိုဖြစ်လဲအကောင်းတဲ့တရားရှိဖို့ Kusala acts which should be done, which cleanse one's life and are the base of exceptional happiness.

ပုံရကိရိယာဝတ္ထုဒါနပုံရကိရိယာဝတ္ထုသီလပုံရကိရိယာဝတ္ထုဘာဝနာပုံရကိရိယာဝတ္ထုကိုအစာကြအဆံဉာဏ်လေးလည်းပါပါတယ်ဲ့ဒါဒီစိတ်ကျိုးလို့ဒီရဲ့ခန္ဓာအစဉ်မှာတော့အပင်လေးတွေတော့ဖြစ်သွားပြီအတိအကျတွေဖြစ်ပြီးတော့ မြင့်တဲ့အကြီးကြီးစာဝေးဟာဒီနည်းရှိတဲ့စာဝေးဟာအဖြစ်မှတူတော့တယ်။ဆက်ပြီးရရှိသွားပြီဆိုလို့ရှိရင်တောက်လာတဲ့အပင်လေးကိုဆက်လက်ပြောပေါ်ပြီးရှင်းတန်းနေဖို့ရှင်းတန်းလို့ဒီအချိန်ကြာကြာလို့ရှိရင်လည်းဖူးပွင့်ပြီးတော့စာဝေးရတဲ့ဒီလိုမှတောင်းရှိသွားတယ် ကိုယ်ပိုင်ရဲ့ယူဘက်ကရှိနေတဲ့ဘုံတော့ပြီစိုက်ပြီးတော့ပြစ်ချလို့မရဘူးအပူလေးတွေဖြစ်လာပြီးဆိုလို့ရှိရင်ဒီပူလေးတွေဘာလို့ရမလဲကိုယ်ဝန်ကြံတဲ့အပူလေးတွေဖြစ်လာပြီးဘာလို့မလဲကိုယ်ခန္ဓာအစဉ်ခေါ်တဲ့မြေကွက်မှာဥယျာဉ်ထဲမှာပေါ့ဒီကွက်ကလေးမှာပေါ့ဌာနဒုတိယဖြင့်ဘာဝနာပူလေးတွေပေါက်လာဘာလို့မလဲ တစ်တော့ပညာရနဲ့ပြောမယ်ဆိုလို့ရှိရင်ပုံမှုခါဆိုင်ခုဆဲခြင်းရှင်ဘုမိတ်ပဲလို့ဆိုတာပါဒီနေ့ဒီနေ့ဆိုချေခြင်းဒါနဲ့ဒီကဘာဝနာကုသိုလ်တွေမှာဆိုလို့ရှိရင်ဘာဝနာကုသိုလ်ဟာအထက်တန်းကြဆုံးပဲဒီတစ်ချိန်တည်းမှာအထက်တန်းကြဆုံးကုသိုလ်တွေဘာဝနာကုသိုလ်လုပ်ရမယ်အစားပါလို့ ဒါနကုသိုလ်သိဥသာပြုလုံးအားကြီးလို့ရှင်နေပုံမှာတန်ဖိုးများတဲ့ဟာရော့သွားတယ်အဲဒီလိုမဖြစ်အောင်မလုပ်မလဲဒီနေဆိုတာကပြည့်နှုတ်ပြီးချဲခြင်းအလားကမကောင်းတဲ့အပင်တွေကိုတော့ထုတ်ပြလိုက်အလားကကောင်းတဲ့အပင်တွေကိုတော့ချဲလိုက်ပါတဲ့ ဒီရက်ပူးနေလို့ရှိရင်လည်းဒီစီတွေကိုစုပ်ယူရတော့အဖို့ကျိုးကိုဒီစီစီဒီလိုချက်လိုက်တဲ့အခါကျတော့အခြားမြေစီတွေစုပ်ရတာကိုအလားလာကောင်းတဲ့ပုံလေးဒီစီတွေစုပ်ရတယ်ဆိုတော့အလားလာကောင်းတဲ့ပုံကအားလဲသွားတယ်အဲ့ဒါသူရှင်းမလိုက် နားလည်းကောင်းတဲ့အပူတွေကိုတော့ခွဲဆိုင်ချဲဆိုင်ဒါပြင်းနေဆက်လုပ်ရပါလေအဲနောက်ဆုံးကတော့ဒီတော့ဌာနမှာဆိုလို့ရှိရင်ဖြစ်ဖြစ်အထုတ်ပြုပြီဆိုရင်ရှင်းတဲ့အပိုင်းအထုတ်ပြုလို့ကောင်းတဲ့အပိုင်းရောက်လာပြီဆိုလို့ရှိရင်ကျင့်ပတ်ခြင်းဆိုတာဘာလဲကောင်းခြင်းဆိုတာဘာလဲသူတည်းရဲ့အောက်ခြေ နှစ်ပေကျော်တော့ရှင်းအခေါက်တွေကိုပါလိုက်တာပါလိုက်တာလူကြီးကြီးအစ်စ်လည်းပဲအဆုတ်နိုင်တော့ဘူးပေါ့အဲဒီလိုလုပ်ရမယ်သူကြီးကိုစိတ်တယ်ဆိုရင်ဒီလိုဆုထွန်းလာတဲ့အခါမှာဒီကတောင်းနေရပါဘူးသိတ်သမားရဲ့ပြောတာသိတ်ဖြစ်တယ်ပြောတာ အဲသူကဖြစ်နေပါပြီဆိုလို့ရှိရင်စိုက်ထားတဲ့အပြင်ကိုပုတ်ထားတာမိုးထားတာပေါ်နေတယ်ဒီကလည်းပဲမြစ်ကိုကြီးပေါက်ပြီးတော့ခါထားတာဒီကလေးကလည်းအဲဒီစိုက်ထားတဲ့အပြင်လေးတွေကိုဒီလိုပြီးတော့ပေါ့လေသူတို့လည်းကြီးကြီးဆုံးရသူတို့ကစားတော့ပြန်လို့လည်းမရှိတော့ သူလည်းလည်းမသွားတော့အားနည်းတာဘောလေကမှာကျေရီကိုထေရှားကြည့်တာကိုပဲဘုဘုကဆိုင်ခိုလာခြင်းလို့ခေါ်ရတယ်ကမှာပောက်နေတဲ့ဓမ္မတိကဘာဝနာအတူလေးတွေကိုဘောလေဦးခန္ဓာဆင်မှာတော့တက်တော့ဖြစ်သွားပြီဆိုရင်ဆရာကအာနိသတ္တဖြစ်ပြီးဖြစ်ပြီးတတ်တဲ့ဒီရှိကိလေသာတွေပေါ့လေ ဖြစ်နေတော့အောင်ပေါ့လေဒီထိုင်မရောက်ရအောင်တော့ဆရာတွေကိုဖေရှားဖြစ်ဖို့အရေးကြီးတယ်ဆိုတာပေါ့လေကိုယ်လည်းပြန်သွားတဲ့အခါဆရာတွေလည်းဖေရှားနိုင်ပါသေးပေါ့ဒါသင်္ကေတဆိုတာပေါ့လေသူဟုတ်ဖေရှားရဲဆိုတာပေါ့ဘလို့တဲ့ဟာတွေကိုရှင်းပြရမယ်ကိုယ်တို့မရှိတဲ့ဟာတွေဒါတွေရှင်းပြရမယ် အဲဒီလိုဆိုတော့ရှိကြရမရှိကြရမကုသိုလ်ကိုယ်တော်မှကုသိုလ်မရှိတဲ့ဟာတွေဆိုလို့ရှိရင်တော့မလုပ်တာကောင်းတာကိုယ်ကျိုးပြောရဲ့ဆန္ဒမျိုးကိုယ်တက်တာကိုယ်ပြောရဲ့ဆန္ဒမျိုးဒါမျိုးတော့မလုပ်တာကောင်းဘူးဒါဒါကိုရောလာပြီဆိုလို့ရှိရင်အဲ့ဒါတွေဖယ်ရှားပလိုက်ဖယ်ရှားကခွဲပလိုက် အဲခွဲပြီးဆက်ပြီးရှိရင်ရေကြီးရေကြီးကိုလူလူလတ်လတ်ကြီးဆုပ်ရတဲ့အခါကျတော့ဆန်သွန်းလာတယ်သဒ္ဒနာနဲ့ဒီကကျောင်းလာပြီဆိုလို့ရှိရင်ဒီကဥစားပြရမယ်ဒီလောက်တော့ဥစားပေးပြီးတော့ဘာဝနာမပါဘူးဆိုလို့ရှိရင်ဒါလည်းမကောင်းဘူးဒီလောက်အခြေတည်ပြီးတော့ဘာဝနာကိုဥစားပြရမယ် ဆရာမျိုးတွေနားလည်ဖို့အရေးကြီးပါတယ်အဲတော့သူ့ရဲ့လက်ဆိုပေါ့လေအပြင်လေးတွေရှေ့ပိတ်ထားလို့ရှိတယ်သူ့ရဲ့စီသူ့ရဲ့စီကိုစုပ်ရတော့သူ့အနေနဲ့သူဖြစ်ထုတ်နေတာပဲဆရာကြီးနားလည်ပြီးတော့ပေါ့လေဆရာတော်ကြီးပညာဒီအဖြစ်ဒီဘုရားတရားဝတ္ထုတွေပေါ့လေအစ်စ်မှလည်းဒါမှမဖြစ်တဲ့ဟာမျိုးတော့ဖြေကြပြပါ ီလလည်းပဲလူကောင်းအောင်ဆိုတဲ့ဟာမျိုးလည်းမဖြစ်ပါသေးနဲ့သီလအပြင်သမာဓိဘာဝနာကုသိုလ်ဟာလည်းပဲပြည့်ပြည့်အောင်ဖို့လေးပေါ့ကိုယ်ကအမှုပတ်ဆိုင်နေမရှိအောင်ဆိုရလို့လည်းမရှိပါဘူးထုတ်ကျိုးအောင်ပေါ်ဒီနောက်ဆုံးအပြည့်ဖို့နေစားရဲ့နေစားကြည့်ပေါ်လျောက်အောင်ဒီနည်းခန္ဓာကိုယ်မျိုးပဲပါပေါ်တယ် ကုသလဘူမိဆိုတဲ့တိုင်းကုသလဘူမိပြောဖို့လေကိုယ်လေးရောက်ပါလို့ရှိရင်ကျိုးစားအထုလိုက်တာပါခြေလို့နောက်ဆုံးမာတာအနေနဲ့ဘုရားတိုက်တွန်းရင်ဒီနေ့အောင်ပွဲဥရောက်ကြောင်းပွဲပါဒီကုန်းကအဆုံးသတ်လိုက်ပါရဲ့